သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြာဒုလဇန်14ရက်2022ခုနှစ်ဇန်နဝါရီလ15ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ခိတာဂေါရမီထေရီဤပါရမီဘဝနှင့် နောက်ဆုံးနေ့ရက်များအမြည်ရင်ကတော့ခောရမိပဲခန္ဓာကိုယ်ပိန်ထီတာကိုကြည့်ပြီးတော့ကိတာဆိုတဲ့နာမည်ထည့်တဲ့သဘောရှိတယ်ကိတာခောရမိတော့ကိတာခောရမိထေရီမကြီး ပါရမီဘွားနဲ့နောက်ဆုံးနေ့ရက်များသူကိုယ်တိုင်ရသော်ဗျာရဲ့ရှင်မျက်မှောက်မှာ သူ့ရဲ့ဘွားဆက်ကြောင်းကို ပြန်လေးလျှောက်ထားခဲ့တာဖြစ်တယ်အဲ့ဒီပြန်လေးလျှောက်ထားခဲ့တဲ့အတိုင်းပဲ စတင်ပြီးတော့ပြောရမယ်ဆိုရင်ပတုမုတ်တော်နာမစီနောသဗ္ဗဓမ္မနာပါရခုဣဒောတတသဟတံမိကပ္ပေဥပ္ပစီနာယကောပါရကဝါကနေနောက်ပြန်ပြီးတော့ရှေ့တွက်လိုက်မယ်ဆိုရင်ကဘာတသိအချိန်ခါတော့ကတရားခတ်သိန်းကိုပါရမီမြောက်တည်တော်မူတဲ့ လောကရဲ့အကြီးမှုဖြစ်တော်မူတဲ့ပတုမုဒ္ဒရဆိုတဲ့မြတ်စွာဘုရားပွင့်တော်မူခဲ့တယ်တရဟံဟတဝတိယသာတာအညတရိကုလေပရိမုဒ္ဒရမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာသူလည်းပဲဟန္တဝတိမြို့ တခုသောအမျိုးမှာလူဘကိုရရှိခဲ့တဲ့ဆိုအညာတရီကုလေဆိုချမ်းသာကြွယ်ဝတဲ့အမျိုးတော့ဟုတ်ပုံမရဘဝဆိုတာချမ်းသာတဲ့မျိုးဖြစ်လိုက်ဆင်းရဲတဲ့မျိုး ဖြစ်လိုက်ဒီလိုပဲနေတယ်ဟန္တာပရိမျိုးကတမန်မိသားစုအိမ်တိမ်မှာသူကဝေဖွားခဲ့တယ်လို့ဆိုတယ်အဲ့ဒီချိန်တုန်းကရှင်တွေကသရတရားလျှောက် ဥပိတဝတံနရဝရံတရဏံသမှုပါခမေပရိဘုဒ္ဓရာမြတ်စွာဘုရားကိုကိုယ်ွယ်အားထားရာဖြစ်ရှိကပ်ခဲ့တယ်ဆိုလိုတာကဘုရားမြတ်စွာဘုရားဓမ္မတရဏဂုံတည်ခဲ့ တယ်လို့ဘုရားဘာသာဝင်တူဖြစ်ခဲ့တယ်လို့ဆိုလိုတာပေါ့အဲ့ဒီမှာဓမ္မေသတတအသောသိစတုသစ္စစတုသစ္စုပတန်ညိတံပရိမုဒ္ဒရာမြတ်စွာဘုရားဟောတဲ့သစ္စာလေးပါးနဲ့ပတ်သက်တဲ့တရားကိုသူနိုင်အဲ့တော့ရှေးတုန်းကဘုရားတွေကတော့ကဘာတသိမ့်မှာပွင့်တဲ့ဘုရား သက်တမ်းကလည်းပဲဘုရုဗုဒ္ဓရမြတ်စွာဘုရားဟာ လူသက်တမ်းတသိန်းကြာရှိတဲ့နှစ်မှာတသိန်းတန်းကာလမှာပွင့်တာဖြစ်သောကြောင့်လူတွေအသက်ရှိကြတယ်အသက်ရှိသည့်အလျောက်အဲ့ဒီခေတ်ဟာခေတ်ကလူတွေကအသိဉာဏ်လည်းပို့ပြီးတော့ကျွယ်ဝကြတယ်ဒုက္ခဒုက္ခလည်းမတန်နဲတယ်ပေါ့ လူလောကဟာတသိန်းနဲ့မှဆိုရင်အဲ့တော့နေပြောတဲ့အချိန်တို့ဒီလိုပြောကောရမမြတ်စွာဘုရားလို့တရားတွေကိုအများကြီးခေါ်เสียမလို့ပဲနဲ့တာမန်သစ္စာလေးပါးတရားဟောလိုက်တာနဲ့အသိဉာဏ်ကျွဲဝါတဲ့လူတွေဟာတရားဥတရားပြရသွားကြ ဒါကြောင့်မို့တတန်းရှိတဲ့ကာလမှာပွင့်တဲ့ဖရာတွေဟာတရားကိုသိကျဲကျဲပြန့်ပြန့်ကြီးဟောလို့မရှိဘူးလို့ဆိုတာတော့ဒါတော့မှတ်သားရသို့တော့အနှစ်သာရပိုင်းကို ကြည့်ပဲဆိုရင်ဖရာမှန်သမျှဘယ်ဖရာပဲဖြစ်ဖြစ်သစ္စာလေးပါးကိုတော့အဓိကထားဟောတာစတုသစ္စာဝိနိမုတ်တော်ဓမ္မောနာမနတ္ထိသစ္စာလေးပါး ကလွတ်တဲ့တရားဆိုတာမရှိဘူးအဲ့တော့ဂေါရမမြတ်စွာဘုရားကျတော့သစ္စာလေးပါးကိုအနှစ်ချုပ်ခေါ်တာ ဖြစ်တော့လည်းပဲခြားထဲမှာလူတွေသဘောပေါက်နားလည်အောင်ကြိုးစားပန်းစားအကျက်တဝင်း ချဲဖွင့်ဟောရတာတွေရှိလိမ့်မယ်တတန်းတူတဲ့ကာလဆိုရင်လူတွေရဲ့အသိဉာဏ်အားလျော်စွာ ကြိုးစားပြီးဟောရတယ်စီကံဥပဒေတွေချမှတ်ရတယ်အဲ့လိုတော့ကွာတယ်တတန်းရှိတဲ့ဖရာတွေမှာကြတော့တန်ဃာတွေတောင်မှဝိနိသိက္ခာဗုဒ္ဓေအများကြီး ပြည့်ညတ်ခြင်းမရှိဘူးတတန်းတို့တဲ့ဖရာကြတော့ဝိနိသိက္ခာဗုဒ္ဓေပြည့်ညတ်ရတယ်တရားဓမ္မဟောတဲ့အခါမှာလည်းအမျိုးစုံနာပါချပြီး နားလဲအောင်ဟောပြောကြရတယ်တတန်းရှိတဲ့ဘုရားတွေကတော့တမန်တတိပေးုံလောက်နဲ့တရားသဘောလေးရှင်းပြလိုက်တာနဲ့သူတွေကအသိဉာဏ်ပွင့်လင်းပြီးတော့သွားကြတယ်ကောရမဘုရားပွင့်တဲ့အချိန်မှာတော့အယူဝါဒလွဲမှားမှုတွေကလည်းမြောင်များစွာဖြန့်ကျက်ပြီးတော့ထားသလိုဖြစ်တယ် ဘာသာတရားကိုဟောပြောထားတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးရှိတယ်ဒီပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာမိစ္ဆာယိဝါဒရှိတဲ့ဒိဋ္ဌိတွေတောင်မရှိဘူးလို့ဆိုတာအဲ့တော့ဖြည့်ရှင်းပြောစရာသိမရှိဘူးအသိဉာဏ်လေးပြီးဖို့လမ်းမှန်လေးကိုပြလိုက်တာနဲ့ပဲသစ္စာလေးပါးတရားရှင်းပြလိုက်တာနဲ့လူတွေကအသိဉာဏ်ရသွားကြတယ်အဲ့တော့ ကောရမဘုရားမြတ်စွာဘုရားဟောသလိုပိဋက3သွယ်နိကေ9ရက်ဓမ္မကဏ္ဍပေါင်း13400တော့ဟောရမယ်မထင်နော်တတန်းတို့တဲ့အချိန်မှာတော့ဒါတွေကအလေးပေးပြီးတော့ကြိုးစားပြီးရှင်းရတာဖြစ်တယ်ဒါကြောင့်မို့တခြားတရား ဟောတာမဟုတ်တော့ပဲနဲ့ စတုသစ္စုပသင်္ညိတံသစ္စာလေးပါးကို ရှင်းပြတဲ့တရားကိုဟောတယ်အဲ့တော့သစ္စာလေးပါးဆိုတာအကျဉ်းချုပ်ပြောမယ်ဆိုရင်လူတွေရထားတဲ့ခန္ဓာ၅ပါးဟာဘဝဟာဒုက္ခသစ္စာပဲ။ အဲ့ဒီဘဝဟာဒုက္ခဆိုတာဘယ်သူကြောင့်ဖြစ်တာတုံးဆိုသမှုရိယတဏှာကြောင့်ဒါလည်းတဏှာတစ်ခုတည်းကိုဥတီပြောတာကြံတဲ့ကိရိတာတွေလည်းသမှုရိယတွေပဲဒုက္ခကိုဖြစ်စေတတ်တဲ့ကိရိတာတွေကလည်းသမှုရိယသစ္စာတွေဖြစ်တာပဲကံတွေကလည်းသမှုရိယသစ္စာတွေပဲဖြစ်တာပဲအကြောင်းတရားတွေကိုရှင်းပြဘဝက ခန္ဓာ၅ပါးဆိုလို့ရှင်တမန်ခြုံကိုပြောထားမယ်ဆိုရင် လူတွေရရှိထားတဲ့ဘဝဟာဒုက္ခကိုရထားတာရှုပ်ရတာဒုက္ခရတာနန္တရားရတာလေဒုက္ခရတာရှောဘိခွေရူပတ္တဥပါရောဒုက္ခတိသောဥပါရောရှုပ်တရားရဲ့ဖြစ်ပေါ်လာမှုကဒုက္ခရဲ့ဖြစ်ပေါ်မှုပဲ။ ဝေဒနာသင်ညာသင်္ခါရဝိညာဏလို့ဆိုရဲခန္ဓာရဲ့ဖြစ်ပေါ်မှုတွေကဒုက္ခပဲ။သို့မဟုတ်အာယရဏနဲ့ပြောမယ်ဆိုရင်မျက်စိရလာတာဘာရတော့ဒုက္ခရတာပဲ။နားရလာတာလည်းဒုက္ခရတာပဲ။အဲ့တော့ယုတ်တရားမှန်သမျှကိုယ်တဏ္ဍမှာဖြစ်ရင်ယုတ်နဲ့နံနှမျိုးပဲရှိတယ်။ဘာရရဘဝမှာဖြစ်လာတာဘာဖြစ်တာတော့လို့မေးရင်ဒုက္ခဖြစ်တာပဲ။အဲ့ဒီဒုက္ခရဲ့အကြောင်းတရားကသမှုရိယ။ အဲ့ဒီဒုက္ခနဲ့သမုဒိယနှစ်ခုစလုံးမဖြစ်တာဥပိ္ပဏံအပုဝတိနိရောဓလို့ဆိုတဲ့ဒုက္ခနဲ့ဒုက္ခသမုဒိယဒီနှစ်ခုမဖြစ်တဲ့တရားကတော့နိဗ္ဗာန်ပဲနိရောဓသစ္စာပဲလို့အဲ့ဒီနိဗ္ဗာန်ကိုရောက်ကြောင်းတရားကြတော့မေဃသစ္စာလို့ဗုဒ္ဓဆရာဟောတဲ့သစ္စာလေးပါအချုပ်စာဒါပဲ။ လူတွေရထားတဲ့ဘဝသည်ဒုက္ခဒုက္ခရဲ့အကြောင်းဖြစ်တဲ့တဏှာဥဆောင်တဲ့ကိလေသာတွေအကြောင်းတရားတွေကသမုဒိယအဲ့ဒီအကြောင်းတရားတွေနဲ့ဒုက္ခနှစ်ခုရဲ့မဖြစ်ရဟာនិရောဓထိုនិရောဓကိုရောက်ကြောင်းအကျင့်တရားကမက္ကသစ္စာလို့သစ္စာလေးပါးကိုအကျဉ်းချုပ်ခေါ်လိုက်တာပဲလူတိုင်းလူတိုင်းတဏ္ဍမှာ တကယ်ရှိနေတာဒုက္ခနဲ့သမုဒိယပဲရှိနေတာအဲဒုက္ခသမုဒိယကိုချုပ်အောင်ကျင့်တဲ့အကျင့်ကိုမှမဂ္ဂသစ္စာလို့ပြောတာအဲ့ဒီမဂ္ဂသစ္စာကိုပွားများနိုင်မှနိရောဓဆိုတဲ့နိဗ္ဗာန်ကို ရောက်မှာလို့ဆိုအဲ့တော့ပဝတ္တိသစ္စာတန်တရားထဲမှာဖြစ်နေတာသရဝါရီအလုံးဟာဒုက္ခနဲ့သမုဒိယနှစ်ခု နှစ်ခုနဲ့သွားနေကြတာလို့ဆိုလိုတယ်ပေါ့နော်မဂ္ဂသစ္စာကိုမသိသေးသမျှမရသေးသမျှဒီရောဓအောင်မဆိုင်နိုင်ဘူးပေါ့မဂ္ဂသစ္စာကျင့်မှာအဲ့လိုအကြောင်းတရားနဲ့အကျိုးတရားကို ရှင်းပြတာကိုသစ္စာလေးပါးရှင်းပြတဲ့တရားဒေသနာတော်လို့ခေါ်တယ်ဘယ်ကိစ္စပဲဖြစ်ဖြစ်ရှင်းလိုက်မယ်ဆိုရင်ဒီလိုဥပမာမဲ့မျက်စိနဲ့အဆင်းအာရုံကိုမြင်တယ် မျက်စိရဲ့အဆင်းရဲ့ဘာတော့ဒုက္ခအဲ့ဒီဒုက္ခဘာကြောင့်ရတာတော့ဆိုသမှုရိယအဲ့တော့ဒုက္ခနဲ့သမှုရိယအမြဲတမ်းဟာဒုက္ခနဲ့သမှုရိယနဲ့သွားနေတာပေါ့အဲ့ဒီနှစ်ခုဥပိဏအပုတ္တိအဲ့ဒီနှစ်ခုလုံးမဖြစ်ရင်និရောဓထိုនិရောဓဆိုရောက်ကြောင်းအကျင့်မဂ္ဂင်၈ပါးအကျင့်တရားသည်အကသစ္စာလို့ တော့မြတ်စွာဘုရားဟောလို့တဲ့သစ္စာလေးပါးနဲ့ပတ်သက်တဲ့တရားဆိုတာဒါကိုပြောတာပဲအဲ့တော့ပရိဘုဒ္ဓရမြတ်စွာဘုရားဟာလည်းသစ္စာလေးပါးနဲ့ပတ်သက်တဲ့တရားကို ဟောတယ်အဲ့ဒီဟောတဲ့တရားဟာမဓုရံပရမတ္တာတံဝတ္တတန္တိဒုက္ခဝဟသူထည့်ပြောလိုက်တာ သူ့ရင်ထဲနှလုံးထဲမှာ ဒီမြတ်စွာဘုရားဟောတဲ့တရားတော်ဟာမထုရအလုံးကိုနဝင်ချုပ်ပြီးတော့ပရမတ္တာရစိတ်သက်သာရကိုအစွမ်းကိုရစေတယ်သစ္စာလေးပါးတရားကိုနားလဲရတဲ့အခါမှာစိတ်သက်သာမှုတွေကိုရပြီးတော့ဝဋ္ဌတန္တိဒုက္ခဝဟဝဋ္ဌခရဲ့ငြိမ်းအေးရာနိဗ္ဗာန်ချမ်းသာကိုဆောင်ယူပေးနိုင်တဲ့တရားဖြစ်တယ်။တော့ဒီတရားသိလိုက်တာနဲ့နားလဲရတာနဲ့ စိတ်ထဲမှာနိဗ္ဗာန်ဆိုတာဘာလဲနိဗ္ဗာန်ရဲ့အကြောင်းတရားဆိုတာဘာလဲသဘောပေါက်သွားတော့စိတ်နှလုံးအေးချမ်းမှုရရှိသွားတယ်လို့ဆိုလို့အဲ့ဒီအချိန်မှာပဲတရာစဘိက္ခုနေဝီရောလူခစီဝရထာရိနေအဲ့ဒီဗိဓိမုဒ္ဒရာမြတ်စွာဘုရားရဲ့တပိသာဝိကမ္မတွေထဲမှာရဲရင်ဖြတ်လက်တဲ့ ဘေကုဏီမလေးတူဟာလူခစိဝရဓာရီနေသူဝထားတဲ့အဝကအင်တန်ကိုဟိုခေါင်းပါတဲ့လူခစိဝရဆိုခေါင်းပါအကောင်းမဟုတ်ညအလွန်ညနဲ့အဝတ်သင်္ကန်းကိုဝတ်ထားတာလို့ဆိုလို့တယ်ခုခေတ်ဆိုရင်တော့အလွန်ညနာဝတ်လို့ရှိရင်တော့ရှုပ်ချကောင်းရှုပ်ချလိုက်မယ်အဲသူတော်ကောင်းတွေကြတော့အဲ့ဒီလိုအလွန်ညနာကို အကောင်းမရှိလို့မဟုတ်ပေမဲ့အကောင်းရှိတောင်အကောင်းကိုမသုံးဘူးတကယ်အမိုက်ပုံထဲမှာပြစ်ထားတဲ့အဝတ်တွေသုတ်တမ်းမှာပြစ်ထားတဲ့အဝတ်တွေအဲ့ဒီအဝတ်တွေကိုကောက်ယူဖို့ရှောချုပ်ပြီးစပ်ပြီးဝတ်တဲ့ပန်းတကူသင်္ကန်းကိုဆိုလိုတယ်ပေါ့နော်ဒုက္ခစီရဒီပန်းတကူသင်္ကန်းကလည်းတထဲတထဲဆိုရင်နောက်ထပ်အစ်စ်မလဲလောက်အောင် ဒီဖာဒီသင်္ကားလေးကိုပဲဖာထေးချုပ်ပြီးတော့ဝတ်တာအဲ့တော့တမအပြည့်ကြည့်မယ်ဆိုလို့ရှင်အဝတ်နဲ့ပတ်သက်ပြီးတော့ရှားရှားပါပါနေထိုင်မှုအဝတ်နဲ့ပတ်သက်ပြီးအကုန်ကြလုံးဝမရှိဘူးအလွတ်နဲ့ပတ်သက်ပြီးတော့အဝတ်နဲ့ပတ်သက်ပြီးချိုးချံတယ်ချိုးချံနိုင်တာဒါကျင့်ကျင့်ဝတ်တစ်ခုပဲ ဒုက္ခစိဝရဆိုကျင့်ဝတ်တစ်ခုပဲဒီကောရမြတ်စွာဘုရားလက်ထက်မှာလည်းပဲအဲ့လိုဒုက္ခစိဝရဆိုခေါင်ခေါင်ဖာဖာရှာရှာပါပါနွမ်းပါတဲ့အညာသာသင်္ကန်းလေးဝတ်ပြီးတော့တင့်တယ်ရောက်ရဲကြတယ်အဲတချို့ဘာသာတွေကျတော့အဝတ်တောင်လုံးဝမဟုတ်ဖဲနဲ့နေတာကြတော့ အစွန်းရောက်တစ်ခုရောက်သွားတယ်ရသော်ဘုရားကအဝတ်ထီအောင်ပြစ်ပယ်ပြီးတော့အလုံးပိုင်ဆိုင်မှုအလုံးကိုတခုမှမရှိဘူးဆိုတော့အစေလကားတွေကျင့်တဲ့အကျင့်မျိုးကိုတော့ရသော်ဘုရားမချီးမွမ်းဘူးပေါ့သူတို့အနေနဲ့ကတော့အဝတ်တော်မဟုတ်ဘူး ပရိက္ခလို့ဆိုရဲပိုင်ဆိုင်မှုတွေအလုံးကိုစွန့်ပယ်တယ်ဆိုပြီးတော့ကျင့်ကြတာပေါ့နော်အဲ့တော့ဗုဒ္ဓမြတ်စွာရဲ့ဒီခေတ်မှာကြတော့ပစ္စည်းမပฏิပဒါလို့ခေါ်တယ်ဝတ်တဲ့နဲ့ဝုတ်ကိုဝတ်မယ်နော်ဝတ်တဲ့နဲ့ဝုတ်ကိုဝတ်ရမယ်မဝတ်လို့ရှင်ကိုချင်းရဲ့ရည်ရွယ်ချက်ကဘာလို့ဆိုရင်အဝုတ်မဝတ်ဘူးဆိုလို့ရှင် လူအမြင်မတင်ဘူးပေါ့လောကလူတွေမှာအဆက်ခုဖုံးခွဲဖို့အတွက်ဝကြစားကြတယ်ဝကြတာဖြစ်တယ်အဲ့ဒီတဲ့မပူအဲ့တော့ဂရိခုဝဒကိုယ့်ကိုစဉ်းစားကြည့်အဆက်ကိုဖုံးကွယ်ဖို့ဝဋ္ဌလားပူရာအေးရာကိုကာကွယ်ဖို့ဝဋ္ဌလားဆိုမဟုတ်ဘူးလှဖို့ဝဋ္ဌအဲ့ဒီလိုဟာမျိုးမရှိတာကိုဆိုလိုတယ်ပေါ့နော် လှဖို့ပဖို့ရွှေ့ချယ်ပြီးဝတ္တမျိုးမဟုတ်ဘူးအပူအေးကာကွယ်ဖို့နဲ့အရှက်လုံးဖို့ဒါပဲအဓိကပဲအဲ့ဒီလိုရွှေ့ချက်နဲ့ဝတ်ကြတာကိုတော့မြတ်စွာဘုရားကတော့အဝတ်လုံးဝမဝတ်ဖဲနဲ့နေရင်ပူခြင်းအေးခြင်းဆိုတာကိုဇာတိဥဒုကို ကာကွယ်နိုင်မှာမဟုတ်ဘူးအရှက်ကိုကာကွယ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့ အဆက်ကိုလည်းကာကွယ်ရမယ်ပူခြင်းအေးခြင်းကိုလည်းကာကွယ်ရမယ်ဆိုပြီးတော့အဲ့နှလုံးသွင်းနဲ့တော့ဝေါခိုင်းတာဖြစ်တယ်အဲ့လိုဝေါခိုင်းတဲ့အဝတ်တွေထဲမှာလူခစီဝရဆိုတဲ့ဂုံလူဝိသေသရတဲ့ပုဂ္ဂိုလ်တွေကြတော့ဘာလို့တော့ဆိုကောင်းတာရတော့လဲမဟုတ်ဘူးသူတို့ဟာအမိုက်ပုံမှာပြစ်ထားတဲ့အဝတ်တွေ သုတ်တမပြစ်ထားတဲ့ဝတ်တွေရှက်ရှက်ပါပါအဲ့ဒီလိုဝတ်မျိုးပဲချုပ်ပြီးတော့အရှက်လုံးယုံအေးကာဝယ်နိုင်ယုံပူကာဝယ်နိုင်ယုံဝတ်ထားတယ်သူတို့ဆွလို့တယ်ပေါ့နော်ဒါကြောင့်မို့အဲ့ဒီမှာရှယ်ရင်ဖြတ်လက်တဲ့ဘိက္ခုနီမတဟုခါဒီခေါင်းမာတဲ့သင်္ကန်းကိုဝှေ့ယုံပြီးတော့ အဲ့ဒီခေါင်းမတဲ့အဝတ်ကိုဝတ်တဲ့နေရာမှာ သူဟာသူများတဲ့ထူးချွန်တယ်။ဒါကြောင့်မို့ပရိဝုဒ္ဒရာမြတ်စွာဘုရားကသူ့ကိုလူတုပြိဋ္ဌကြားထဲမှာချီးမွမ်းတယ်။သူဟာခေါင်းမတဲ့အခြင်းကိုကျင့်တယ်။ခေါင်းမတဲ့သင်္ကန်းကိုဝေယုံတယ်လို့ဆိုပြီးတော့သူတော်ကောင်းတွေရဲ့အသွင်ပြင်လက္ခဏာချီးမွမ်းတာ။အဲ့ဒီဂေါရဝမြတ်စွာဘုရားကလည်းဒီခါတော့ ပြောတာလေးကတတိယဆရာကောင်းတယ်ပေါ့ဥရယီဆိုတဲ့တကုလူတယီဆိုတဲ့ပြပိုက်ကနေပြီးတော့မြတ်စွာဘုရားကိုတပည့်တွေကဘာလို့ချီးမွမ်းကြသလဲဆိုရင်အစာအသောက်ချိုးချိုးချမ်းချမ်းနေနေလို့အဝတ်အစားချိုးချိုးချမ်းချမ်းနေလို့ ကြောင်းကံအဆောက်အချိုးချမ်းချမ်းနေလို့လို့ဒါကြောင့်မို့လို့ချီးမွမ်းတယ်ဆိုတော့မြတ်စွာဘုရားကမဟုတ်ဘူးတဲ့အစားသောက်ချိုးချမ်းလို့မဟုတ်ဘူးတဲ့ငားတယ်ချိုးချမ်းတဲ့တပည့်တွေရှိတယ်တဲ့သူတို့ဟာအမြဲတမ်းတစ်ဖက်ဆွန့်ခံလို့ရတဲ့အစားပဲစားတယ်တဲ့ငါကမှ မင်းဆိုရသားတွေကပင့်နဲ့ပင့်လိုက်ပြီးတော့မင်းဆိုရတဲ့ကတ်တဲ့ဆွမ်းတွေစားသေးတယ်တထေးအိမ်ကြွပြီးတထေးတွေကတ်တဲ့ဆွမ်းစားတယ်တဲ့တချို့ကြတော့အဲ့ဒီမင်းဆိုရသားတွေအပင့်တာလည်းမကြွဘူးမင်းဆိုရသားကတ်တဲ့ဆွမ်းလည်းမစားဘူးရှင်မကတ္တဝတို့တို့ဆွမ်းခံပြီးတော့ရတာနဲ့ပဲကျင့်တတ်တဲ့ပုဂ္ဂိုလ်တွေရှိတယ် အဲ့တော့အစားအစာနဲ့ပတ်သက်ပြီးတော့ခေါင်းခေါင်းပါးပါးကျင့်လို့ချီးညိုးပဲဆိုရင်ငါတပည့်တွေကငါတဲ့သားတယ်မြတ်စွာဘုရားအဲ့လိုကိုပြောတဲ့တုတ်တန်ရှိတယ်နော်သင်္ကန်းဆိုလဲတူတူပဲငါကတဲ့တစ်ခါတစ်ခါမေဇိုရာဇာတွေလှူတဲ့သင်္ကန်းကိုဝတ်ရတယ်တထေးတွေလှူတဲ့သင်္ကန်းလည်းဝတ်တယ်အဲငါတပည့်တွေကတော့အဲ့ဒီမေဇိုရာဇာလှူတဲ့သင်္ကန်းတော့မဟုတ်ဘူးတဲ့ပန်းသူကိုသင်္ကန်းပဲဝတ်ကြတယ် အဲ့ဒါကြောင့်လည်းငါ့ကိုချီးမွမ်းတာမဟုတ်ဘူးတဲ့အဲ့လိုအချက်နဲ့ပတ်သက်ပြီးမြတ်စွာဘုရားကဒီ jealousy မရှိဘူးဖះဆိုတာ jealousy မရှိဘူးတော်ရင်တော်သလိုတော်တယ်ဆိုတာကိုပြောပြဖះကိုချီးမွမ်းတာတော့အဲ့ဒါကြောင့်မဟုတ်ဘူးတဲ့တိလားသမာဓိပညာဆိုတဲ့ အယီချင်းတွေနဲ့ပတ်သက်လာရင်တော့မြတ်စွာဘုရားကိုမမိကြဘူးပေါ့အဝတ်စားချိုးချမ်းမှုအစားအသောက်ချိုးချမ်းမှုအနေတိုင်းချိုးချမ်းမှုတွေကတော့မြတ်စွာဘုရားတဲ့ပို့ပြီးတော့ချိုးချမ်းတဲ့ပုဂ္ဂိုလ်ရှိတယ်သူဆုလို့တယ်ပေါ့နော်ဒါကြောင့်မို့ဒီဘိက္ခုနီမလေးကလူကစီဝရဓာရိနေခေါင်းကောင်းပါးပါးသင်္ကန်းကိုဝတ်လို့ရှိတဲ့ဘိက္ခုနီတွေထဲမှာတဲ့ထူခြားထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ ဝန္ဒယီပုရိတုတ်တမောရှောက်ချမ်းမြတ်ဖြစ်တော်မူတဲ့မြတ်စွာဘုရားကချီးမွမ်းထောင်းတာတဲ့စနစ်တော်နဘကံပိတိန်သုတ်တော်ဘိက္ခုနီယခုနေအဲ့ဒီဘိက္ခုနီနေရဲ့ခုံချေစုကိုပရိမုဒ္ဒရာမြတ်စွာဘုရားအတူတူပိယိတ်တန်ခါပိယိတ်ချားမှာချီးမွမ်းပြောဆိုတာကိုကြားလိုက်ရတဲ့အခါဒါတော့ဝမ်းသာစရာပဲပေါ့နော် တကယ်ခေါင်းဆောင်ပုဂ္ဂိုလ်ကနေချီးမွမ်းတော်တယ်ဆိုတော့ချီးမွမ်းတယ်အဲ့လိုချီးမွမ်းခံရဖို့ဆိုတာလွယ်တာမဟုတ်အဲ့တော့ချီးမွမ်းတော့သူ့ရင်ထဲမှာအတိုင်းမသိပိတိတွေဖြစ်ခဲ့တယ်ကိုချီးမွမ်းတာမဟုတ်ပဲအဲ့ဒီဘေကုဏီကိုချီးမွမ်းတဲ့အခါမှာအားကြတဲ့စိတ်တွေဖြစ်တာလို့ပြောတာဖြစ်အားကြတဲ့စိတ်တွေဖြစ်တယ်ကာရံကတ္တဝနာဗုဒ္ဓတယထာတတ္တိယထာဗလံ မြတ်စွာဘုရားကို သူတတ်နိုင်တဲ့အတိုင်းအတာအရဒါနကောင်းမှုဒီလုပ်ပြီးတဲ့အခါနိပိစ္ဆမုနိဝရံတံတန်ဌာနမပိပတ်တရေမြတ်စွာဘုရားခြေရင်းမှာဝဆင်းပြီးတော့ပိယသလည်းမှာချီးမွမ်းခြင်းခံရတဲ့ဒုက္ခစိဝရဓာရိနီခေါင်းမတဲ့သင်္ကန်းဝတ်တဲ့ဘိက္ခုနီမလူမျိုး ဖြစ်ပါရစေလို့ဆုတောင်းတယ်အဲ့ဒါသူ့ရဲ့ပါရမီဘဝစတာပဲပေါ့နော်တဒံနုမောတိတံဗုဒ္ဓဌာနလဘာယနာယကောသူတောင်းတဲ့ဆုရှားစေလို့မြတ်စွာဘုရားကအနုမောဒနာဝါမျောစကားပြောဆိုပြီးတော့ဖြားရိတ်ကြတယ်တတသဟတိတော ကပ္ပိဩကာကကုလတမော ဒီကဘာတသိမ့်လွန်မြောက်သွားတဲ့အခါမှာဖရကဘာမှာလေးစုမြောက်ပွင့်တဲ့အောက်ကကမျိုးတွေကဖြစ်တဲ့ကောရမဘုရားဆိုတော့လောကမှာပွင့်နိုင်မယ်တတ္တဓမ္မိတုတာတာဩရတဓမ္မနိမိတာသူဟောတဲ့တရားရဲ့ဖန်တီးမှုကြောင့်သူ့ရဲ့ရင်းနှစ်သီးကြသမီးတော်ဖြစ်ပြီး ဓမ္မအမွေခံတဲ့ကိတာဂောရမိနာမေနာဟိတတိတထုတာဝိကာကိတာဂောရမိဆိုတဲ့နာမည်နဲ့မြတ်စွာဘုရားရဲ့တပြည့်မှဖြစ်လိမ့်မယ်လို့ဖျားရိတ်စကားမိတ်ကြားလိုက်တယ်အဲ့ဒီခါမှာတန်တုတ်တော်မူရိတာ ဟုတ်တော်ရာဝစီဝံတတာစိနံအဲ့ဒီကိုလူချင်းနဲ့စုရမယ်လို့လဲ ရသော်ဘုရားကမိန့်ကြားလိုက်တဲ့အခါမှာသိက္ကိုဝန္တာသွားပြီးတော့အဲ့ဒီတော့ကတသတ္တကလပလုံမေတ္တာစိတ်တာပရိစရိပစ္စည်းဟိဝိနာယကသူတက်နိုင်တဲ့အတိုင်းတာနဲ့မြတ်စွာဘုရားပေါ်မှာမေတ္တာစိတ်နဲ့လှူဒန်းပြုစုတို့ကြွေးခဲ့တယ်အဲ့တော့လှူတဲ့တန်းနဲ့ဆိုတာအဓိကကတော့မေတ္တာနဲ့လှူကြတာပဲ မေတ္တာစိတ်နဲ့လှူကြတာနော်တေနကမေနသူကတေနစေရနာပဏိတိဟိသဇေတောမနုတံတေဟံတာဝရိန္ဒမကိစ္စယအဲ့တုန်းကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုစေရနာတွေရှီစုတောင်းတခဲ့တဲ့စုပန်ချက်တွေကြောင့်တဲ့လူဘွားကစွတည်တဲ့အခါမှာတာဝရိန္ဒနတ်ပြည်ကိုရောက်တယ် အဲ့ဒီအနေဗရကဘာမှာကသောဖရာပွင့်တော်မူတဲ့အခါကျတော့ဥပထာကောမဟေသိတတရအာတိနရိတရောရသော်ဘုရားကိုကိုယ်ဝစိကတဲ့တပည့်တကာကြီးဖြစ်တဲ့ကာတိရာဇာကိကိနာမပါရဏတိပုရုတမေပါရဏတိမြို့ဟာဌိနံဆိုးဆိုင်တဲ့ကာတိဘယင်ကိကိဆိုတာ ဓာတဝဘုရားရဲ့ဥပဒကဖြစ်တယ်အဲ့ဒီခိကိဘီရင်ကြီးရဲ့သမီးတော်ခုနှစ်ဖော်ထဲမှာနံပါတ်5ဓမ္မာဆိုတဲ့အမည်နဲ့အဲ့ဒီတော့ကထင်ရှားခဲ့တယ်ပေါ့ကသဝမြတ်စွာဘုရားလက်ထက်မှာသူကဒီ ခေမာတို့ဥပလောနာတို့ပဒါစာရာတို့ကုဏလကေတိတို့ဓမ္မဒိဏဝိသခါတို့ ਨੇ အတူပဲမြမအရင်ဖြစ်ခဲ့ကြတဲ့တင်ပဲဓမ္မာဆိုတဲ့မင်းသမီးဖြစ်ခဲ့တယ်ဒါကိတံဂေါရမီကအဲ့ဒီတော့ကဓမ္မာဆိုတဲ့၅ယောက်မြောက်နံပါတ်5ဖရင်သမီးတော်ဖြစ်ခဲ့တယ်အဲ့တော့တရားတူတူကျင့်ခဲ့ကြတာမြမခွန်တော် ကောမာရိမြမစရိယရာဇကိညာဒုခိတိတဘုဒ္ဓပဋ္ဌာနာနိရတမုရိတတတ္တတိတရောဘေကုဏီမှာဝှချင်တော့လည်းပဲခမီးတော်ဘုရင်ကြီးကခွင့်မပြုသည့်အတွက်ကြောင့်လူအကြောင်းနဲ့ပဲအနှစ်2000အချိန်အပြုစင်ဘွားနဲ့ပဲမြတ်သောအကျင့်ကိုကျင့်ပြီးဖျားသောအကြောင်းတဲ့ကောင်းမှုတွေကိုပြုလုပ်ခဲ့ကြတယ် တေဟိကမေဟိသူကတိဟိစေရနာပဏိတိဟိသဇေတောမနုတတေဟံတာဝရိဏမကိစ္စအဲ့တော့လောကမှာကိုလုံးတဲ့ကိုယင်တဲ့စေရနာဆိုတာစေရနာစွမ်းနဲ့လှုပ်ထားတဲ့ဟာတွေဟာပျောက်ပြက်သွားတာမဟုတ်ဘူးအကျိုးတရားနဲ့အနေနဲ့ပြန်ပြီးတော့ပေါ်လာတာပဲဖြစ်တယ်အဲ့ဒီကံရဲ့စွမ်းအားကြောင့်လူဘဝကနေ ဆုတည်တဲ့အခါတာဝရိန္ဒာနတ်ပြည်အဲ့လိုနတ်ဘဝရောက်လိုက်လူဘဝရောက်လိုက်နေပြီးတော့နောက်ဆုံးပါရမီဘဝရဲ့နောက်ဆုံးဘဝတစ်ခုရောက်လာခဲ့တယ်အဲ့တော့လူတိုင်းလူတိုင်းဟာပါရမီကုသိုလ်ဖြစ်ရင်လည်းနောက်ဆုံးဘဝဆိုတာလာကြမှာပဲပေါ့နော်ကိုယ်ရည်မှန်းချက်ပန်းနိုင်ကိုရောက်ရှိလာချက်ချင်းကြီးတော့ရောက်မလာအဲ့တော့သူလည်း ပါရမီဘဝလောက်ခဲ့တာကဘာတသိန်းတက်ကလောက်ခဲ့တာဆိုတော့တကဘာတကဘာတွင်ဘဝပေါင်းများစွာဖြစ်နိုင်တယ်ပေါ့အဲ့တော့ကဘာတသိန်းဖြတ်တန်းလာပြီးတော့နောက်ဆုံးကောရမဖရာပွင့်တဲ့အခါမှာပစ္စည်းမေစဘဝေဒာနိသာဒသစ္ထိကုလေအဟံဘယ်မြို့မှလို့တော့မပါဘူးသူဟာ တထေသမီးလာပြီးတော့ဖြစ်တယ်ကောရောပြလက်ထက်မှာတထေသမီးလာဖြစ်တယ်တော့ဘေကိုဘေဘွားကကံကြမ္မာဆိုတာတော့မသိနိုင်ဘူးပေါ့နော်အဲတထေသမီးဖြစ်လာတော့လူတွေကဒီတိုင်းပဲချမ်းသာတဲ့မိဘအိမ်ရောက်ပြီမလို့ကိုရောက်လာမှမွဲသွားတာလည်းရှိတယ်အရင်ကတော့ချမ်းသာတယ် သူရောက်သူမွေးပြီးတဲ့နောက်ကျမွဲသွားကြအဲတချို့လည်းသူရောက်လာမှစီးပွားတက်တယ်ဆိုတာလည်းရှိတယ်အဲတော့အကြောင်းတရားတွေကိုတော့ဒီမှာတော့ဖော်မပြတော့လို့အကြောင်းတစ်ခုတော့ရှိမှာပေါ့နော်သူကမွေတော့ကတော့တထဲအိမ်မှာမွေတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီတထေးကဒေဝါလီခံသွားတယ်ချမ်းသာတဲ့လူကဆင်းရဲတဲ့ဘဝရောက်သွားတယ် မြန်မာပြည်ကြီးလို့နေမှာပေါ့တစ်ချိန်တုန်းကချမ်းသာတယ်ခုတော့ဒေဝါလီခံနေရတယ်ရှိပါဥစ္စာတွေတိုးတက်တာကနေအဲ့တော့ဒီလိုပဲတစ်ချိန်တုန်းကချမ်းသာခဲ့ပြီမဲ့လို့ရှင်ပြေတဲ့အခါဆင်းရဲမွေးတည်မှုတွေရဒုက္ကတိအတဏိနတ္ထိကတာသတရဏံကုလံသူ့ဘဝလေးဟာဒုက္ကတိ သူတို့မိသားစုကဆင်းရဲသွားတယ်တဲ့အထက်နေပစ္စည်းဥစ္စာတွေလုံးဝမရှိဘူးဆင်းရဲတဲ့ဘဝရောက်သွားတယ်နတ်ထေအလုံးပျက်စီးကုန်တယ်အဲ့တော့တထေသမီးမွေးတော့ကတော့တထေသမီးပဲသူပြေရောက်လာတဲ့အခါဆင်းရဲသွားတော့ဆင်းရဲသူမှဖြစ်သွားတာသို့တော့ကံကောင်းတာကတော့ဘာလို့ဆိုကတာသတဒနံကုလံ အိမ်တော်ရသားကြတဲ့အခါကျတော့တထေးသားနဲ့သွားအိမ်တော်ကြတယ်တထေးသမီးပေမဲ့ဆင်းရဲသွားပြီဆင်းရဲသူမှဖြစ်သွားပြီ အဖြစ်သွားတဲ့ပေမဲ့လို့သူကအိမ်အောင်ကြတဲ့အခါကျတော့ပစ္စည်းချမ်းသာတဲ့အိမ်အောင်အိမ်ကိုရောက်သွားတယ်ပေါ့အဲ့တော့စဉ်းစားကြည့်လေပတ်စံမရှိတဲ့လူကပတ်စံရှိတဲ့အိမ်ရောက်တိုင်းဘလောက်မျက်နှာငယ်လဲ ဒီဘဝမှာလည်းဒီလိုပဲမျက်နှာငယ်ကြမှာပဲလေလို့ဆိုချမ်းသာတဲ့အိမ်ရောက်သွားလို့စိတ်ချမ်းသာရမယ်တော့မထင်နဲ့မျက်နှာငယ်ကြရတယ်ပေါ့အဲ့ဒီသူဟာလည်းပဲအဲ့ဒီအဖြစ်မျိုးကြုံတယ်ပေါ့ချမ်းသာတဲ့အိမ်ကိုသူရောက်သွားပြီမဲ့ပတိန်ထပိတဝသေတာပေဒိတန္တိအဒနာဣတိဒီကောင်မလေးကဆင်းရဲတယ် ပိုက်ဆံမရှိဘူးမွဲတယ်ဆိုပြီးတော့သူ့ယောက်ျားကလွဲကြံတဲ့လူတွေကသူ့မုံရတယ်နော်လူဆိုတာလဲရွှေရှိမှမျိုးတော်တယ်ဆိုဟုတ်တယ်အဲ့ဒါကျမ်းသာမှာမျက်နှာပွင့်တာကိုဝိုင်းနေကြတယ်ပေါ့အိဗေကတော့သူကဆင်းရဲသူမှဆိုပြီးတော့ဝိုင်းနေကြဒါပေမဲ့သူ့ယောက်ျားကတော့ သူ့ရဲ့အိမ်သားအိမ်နောက်ဘက်ကတော့သူ့ဘောမှာကောင်းမွန်မွန်ဆက်ဆံပြီးမျက်မျက်နှုံနှုံရှိတယ်အဲသူကလွယ်ရင်တိုင်အိမ်လုံးကသူ့ကိုကြည့်မရကြအောင်ဘဝကဒါလည်းအကုသိုလ်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်သူ့ကိုကြည့်မရကြအောင်အဲ့ဒီအနေထားမျိုးရောက်သွားတာဘလောက်စိတ်ဆင်းရဲမလဲအဲ့ဒီချိန်မှာသူ့ဘဝ ပတိန်တိပိတဝသေတာမေဓိတန္တိအဒနာဣတိမွဲတယ်ဆိုပြီးတော့အလုံးက မုံညတယ်လေသူအဖက်မလို့ကြအောင်ဖက်မလို့တော့အဲ့လိုနဲ့အိမ်အောင်ကြတော့ရှဒါသပတုတာအာသိန်သဗ္ဗေတန္တိဣတာတရာအချိန်ကြတော့သူကသားကလေးတယောက်မွေးဖွားတယ် အဲ့ဒီသားကလေးမွေးလိုက်တဲ့အခါကျတော့မှ သူ့ပေါ်အလုံးကချီပြူလာကြတယ်တဲ့ဒါသားလေးရဲ့ဘုံကလည်းဖြစ်နိုင်တယ်ပေါ့နော်အိန္ဒိယနိုင်ငံမှာသမီးမွေးရင်ဒုက္ခရောက်တယ်သားမွေးမှချမ်းသာတယ်သူကအခုလည်းပဲသားကလေးမွေးတယ်ဆိုတဲ့အခါကျတော့မှတအိမ်လုံးကပြန်ပြီးတော့သူ့ကိုချီပြူလာကြပြန်တယ် သားလေးကိုအကြောင်းပြုပြီးတော့သူ့ကိုချီးပြူးလာကြတယ်အဲ့တော့လူရဲ့ကံကြမ္မာဆိုတာဒီလောက်နဲ့မပြီးသေးဘူးသူကရှဒါတော့တရုဏောဖတ်တော်တယ်သားလေးကအရွယ်လေးထိုင်နိုင်ပြီသွားနိုင်ပြီစကားလေးပြောတတ်ပြီဆိုတော့အရွယ်ကလေးရောက်တဲ့အချိန်မှာအလုံးကိုဟိုနုနေသေးတဲ့ကလေးရွယ်မှာပဲ သူကိုယ်တိုင်ကလည်းဒီသားကလေးကိုအရေးတကြီးကြီးနဲ့စောက်ရှောက်နေတဲ့အချိန်လေးမှာတတယမဝတံကတော်ကလေးလေးကယောဂဖြစ်ပြီးဆုံးသွားတယ်အဲ့တော့ဒီကလေးလေးကြောင့်သူ့ဘဝဟာမျက်နှာပွင့်လင်းရတာခု သူအာကိုအထလုပ်တဲ့သားလေးကဆုံးသွားတယ်ဆိုကဲဘလို့မြတ်ယူကြုံမရဖြစ်မလဲစဉ်းစားကြည့်ပေါ့နော် ကံကြမ္မာရဲ့ပြည့်ရဲ့ပြုမှုကိုခံရတယ်လို့ဆိုရမယ်ထင်တယ်။ဒါခိတကောရမီရဲ့ဘဝ။မွေးတာတော့တထေးအိမ်မွေးတယ်ဆင်းရဲသွားတယ်နောက်ပိုင်းမှာဆင်းရဲသွားတယ်။တထေးအိမ်တော့အိမ်အောင်ကြပါရဲ့။အိမ်အောင်ဘက်ကလွှဲရင်ဂျန်တဲ့လူတွေကသူ့ကိုကြည့်မရကြဘူး။မုံကြတယ်။သားလေးမွေးလာတဲ့အခါကျတော့မှအလုံးကချီပြူသွားကြပြန်တယ်။ အဲ့ဒီသားလေးကိုအကြောင်းပြုပြီးချီးပြူပါတဲ့ဆိုတော့မှသားလေးကတည်သွားပြန်တယ်ဆုံးရှုံးမှုတွေနဲ့ဒီလိုဖြစ်လာအဲ့ဒီအချိန်မှာသူ့ရင်ထဲကိုကြည့်လိုက်မယ်ဆိုရင်ဘလောက်ဒုက္ခရောက်မလဲစဉ်းစားကြည့်ပေါ့နော်တောကတ္ထာဌိနဝေဒနာအဲ့ဒီအချိန်မှာစိုးရင်စိတ်ကသူ့ကိုအများကြီးနှိပ်စက်လို့သိကိုဒုက္ခရောက် အတုနိတ္တရုဒ္ဓမုခတငုံငူတယူယူနဲ့မတန်ကုဏပမာရာယဝိလပန္တိကမမဟံသူကိုယ်သူပြန်ပြောပြတယ်သားလေးရဲ့အလောင်းကောင်ကိုရှင်ခွင်ပိုက်ပြီးတော့သူဟာတရန္တရနဲ့အရထဲလှည့်လည်ပြီးတော့သွာလာနေတယ်သူသားသေးတယ်ဆိုတာပြောလို့မရဘူး မယုံကြည်နိုင်ဘူးမယုံကြည်နိုင်ဘူးအဲ့ဒီချိန်လေးမှာသူသားတေချာကိုဆေးကုရင် ပြန်ပြီးတော့ရှင်ရမယ်ဆိုတဲ့စိတ်နဲ့ဒီသားလေးအတွက်မပြည့်ရပဲနဲ့သူသားလေးရဲ့ဆေးကုသပြီးပြန်ပြီးအသက်ရှင်နိုင်တဲ့နိလန်ကိုလိုက်ရှာတယ် တရာဧကိနတန်ဒိဋ္ဌာဥပိတဝဖိတကုတ်တမအဲ့လိုလူတွေတိုင်းသူသားလေးကိုမကုနိုင်ဘူးလားသူသားလေးမသေးအောင်မလုံးနိုင်ဘူးလားဆိုတာလေးပဲအယူသည်မဘဝလို့ရောက်သွားတော့အဲ့ဒီမှာစဉ်းစားဉာဏ်ရှိတဲ့လူတယောက်က တွေ့တော့ဩဒုက္ခမြတ်တောကဖြစ်နေရှာတာနေမှာ တည်သွားတာပြန်ရှင်တယ်ဆိုတာဘယ်ရှိမလဲအဲ့တော့သူ့ကိုနားလည်အောင်ပြောနိုင်မဲ့ပုဂ္ဂိုလ်ကတော့ခောရမဗုဒ္ဓပဲရှိတယ်ဆိုပြီးအဲ့ဒီလူကလမ်းညွှန်လိုက်တာအဲ့ကံကောင်းသွားတာနော်ဖះကပဲသူ့ရဲ့ဒီတောကကိုကုစားနိုင်ပါပဲဒါလည်းမြတ်စွာဘုရားသုံးတာ psychotherapist ပဲဒါ psychotherapist ပဲ စိတ်ဓာတ်ကိုရသော်ပြားသုံးအဲ့တော့ရသော်ပြားစီကိုလွတ်လိုက်တဲ့ဥပိတ္တဝဘိတကုတ်တမစာဘိတဘိတကစာတမာရောဆိုတဲ့အထိပ္ပာယ်နဲ့သုံးတာဒါကိုမြတ်စွာဘုရားကိုပေသစ္စာကုရုဆိုပြီးတော့လဲခေါ်ရတယ်ပေါ့ပါဠိစာပေမှာတော့ဘိတကလို့ပဲခေါ်တယ်နော်ဘိတကဆိုတာ ဆေးဆရာတမားတော်ဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့စေကုသနိုင်သူဘိသက်ကအဲ့ဒီမြတ်စွာဘုရားစီမြတ်စွာဘုရားဟာတကယ်ယောဂမျိုးစုံကိုပြောင်းအောင်ကုနိုင်တဲ့တမားတော်ကြီးဖြစ်တယ်ဆိုတာကိုပြောလိုက်တော့ဘုရားစီရောက်သွားတယ်အဝေါဆန်ဒေဟိမေသစ္စာပုဒ္ဒသင်စီဝနန္တိဘော အရှင်ဘုရားတဲ့တပည့်တော်သားလေးပြန်ရှင်ဖို့အတွက်ရှင်ဘုရားဆေးပေးပါဘုရားစီဆေးသွားတောင်းတယ်အဲ့တော့ရသော်ဘုရားကဆေးမရှိဘူးမပြောလိုက်ဘူးမပြောဘူးဆေးပေးပါဆိုဒါလည်းစဉ်းစားကြည့်ရင်ဒါ psycho သုံးတာပေါ့နော် psychotherapy နဝိသန္တိမတာယတမိခေဟေသိဋ္ဌတကံတတော်ဟဲမင်းသားအသက်ရှင်မှုအတွက်ကတော့မုံညင်းစိတ်လက်တစ်ခုပ်ဆောင်လောက်ရရင်ရှင်ပါတယ်ပေါ့မုံညင်းစိတ်ကိုရအောင်ရှာလိုက်မုံညင်းစိတ်ကိုအိမ်တွေကနေပြီးတော့ရအောင်ယူလာခဲ့ဒါပေမဲ့အဲ့ဒီအိမ်အဲ့ဒီအမျိုးထဲမှာ သူမသေးဘူးတဲ့အမျိုးကမုံညင်းစိတ်ဖြစ်ရမယ်ဒါဆိုင်ကိုပဲနော်သူ့ကိုအတိတရားပြန်ပြီးတော့ရစေအောင်ဘယ်တော့မှမသေးဘူးတဲ့မျိုးစုတဲ့ကနော်အိမ်ရလို့ပြောတော့မဟုတ်ဘူးပေါ့ဒီဒီမျိုးຫນွယ်ပေါ့ရှင်းတော့ကတော့ကုလဆိုတာမိသားစုပဲတော်ကြတော့ အိမ်အောင်ကြကစားအိမ်အောင်ခွဲသွားပြီးအိမ်တော့လူမသေးဘူးတဲ့အိမ်လည်းရှိတယ်လေအဲ့လိုဆိုလိုတာမဟုတ်ဘူးမိသားစုထဲမှာမသေးဘူးတာဆိုမိသားစုဆိုတာကြာလာပြီလေအဖိုးတို့ဖွားတို့တခုတော့သေခဲ့မှာပေါ့နော်အဲ့ဒီမိသားစုထဲမှာလူမသေးဘူးတဲ့မိသားစုကဘုံရင်စိတ်ကိုရအောင်ရှာခဲ့အဲ့လိုရသော်ပြမာလိုက်တာ အာဟာရတိစီနောအဟဝိနယောပါယကောဝိတော်လူတယောက်ကို နားလေတော့အောင်ဆုံးမတဲ့နေရာမှာစွန့်ရည်တတိရှိတဲ့ကျွမ်းကျင်လိမ္မာတဲ့မြတ်စွာဘုရားကအဲ့ဒါရှာခိုင်းလိုက်တယ်အကယ်၍သာမြတ်စွာဘုရားဟဲ့မသေးတဲ့သေသွားတဲ့လူဘယ်လိုလုပ်ဆေးကုလို့ရမှာတော့လို့ပြောလိုက်ရင်သူကပိုးတောင်ယူခြင်းယူသွားနိုင်တယ်နော် မျောလင်းချက်ကလေးပေးလိုက်တာပုံရင်းစေးရှာခဲ့ပုံရင်းစေးဟာလူမသေးဘူးတဲ့အမျိုးတဲကဘုသားစုဖြစ်ရမယ်အဲ့လိုပြောလိုက်တော့ तू အတက်သွားတယ်ငါသားလေးတော့ပြန်ရှင်းတော့မှာပဲဆိုတရာကမိတ်တဝသာဝဋ္ထိနာလပိန်ဓာရိတံကရသာဝဋ္ထိတစ်မျိုးလုံးလှဲ့တာပုံရင်းစေးလိုက်တောင်းတယ်လိုက်တောင်းရင် ဘုံချင်းစီတော့ပေးကြတယ်ဒါပေမဲ့လူမသေးဘူးလားဆိုဟင်းမသေးဘူးတာပဲရှိမလဲဒီအိမ်ကလည်းမရဘူးဟိုအိမ်သွားတော့လဲသိဘူးတယ်အိမ်တိုင်းအိမ်တိုင်းအမျိုးတိုင်းအမျိုးတိုင်းလိုက်ပြီးတော့ကြည့်လိုက်လို့ရှိရင်လူမသေးတဲ့မိသားစုဆိုတာရှိမှမရှိတာအဖိုးတွေဖွားတွေဒီလိုဟာတွေကတည်ဆုံးခဲ့ကြတာတွေကြီးပဲပေါ့ နလဝိတာရိတံကတကုတောသိထကံတတမတတောလတ္တတတိဟံအဲ့တော့ဟိုအိမ်မေးလိုက်လဲဟာမသေးဘူးတာပဲရှိမှသေးဘူးတာပဲဟိုအိမ်မေးလိုက်လဲပုံချင်းစေတော့ရှိတယ်ဒါပေမဲ့လူမသေးဘူးတာမဟုတ်ဘူးဆိုဟိုအိမ်မေးလိုက်လဲသေးဘူးဒီအိမ်မေးလိုက်လဲသေးဘူးဆိုတော့အဲ့ဒီချိန်မှာ तू တတိတရားပြန်ရသွားတာသူ့ရဲ့ အသိစိတ်တွေကပြန်ဝင်လာတာအဲ့ချိန်လေးပါတတော်လတ်တာတတိဟံဘဝရဲ့အထိပ္ပယ်ကိုအဲ့ဒီချိန်လေးမှာစပြီးတော့တတိယလာတယ်ငါတယောက်တည်းမဟုတ်ပါလားသိတဲ့လူဆိုတာဘယ်တော့မှ ပြန်မရှင်ဘူးဆိုတဲ့အသိဉာဏ်လေးတတိလေးရလာပြီးတော့ခုနပံသတ္တေဒဝနာဥပသိံဥပေသိံလောကနာယကသူသားအလောင်းလေးကိုသင်္ကြန်ပို့ပြစ်ပြီးတော့ င်းချိုင်းမှာမြုပ်ခဲ့ပြီးတော့ရသော်ဗျာစီသွားတယ်သားလေးအလောင်းကိုသုတ်တမပြစ်ပြီးရသော်ဗျာစီကိုလာတဲ့အခါမှာဒူရတောမမန်ဒိဋ္ဌဝါအဝေါစမဒူရတရောစကားကိုချိုးချိုးသားသားနဲ့နဝင်းချိုအောင်ပြောတတ်တဲ့ရသော်ဗျာကတဲ့ခလန်းလန်းကပဲသူ့ကိုမြင်တဲ့အခါမှာ ပြောလိုက်တယ်သူ့ကိုသတိပေးလိုက်တယ်ယောစဝတ္တတတံဇီဝေအပတံဥရိယဗျာဧကဟံဇီဝိတတေယောပတ္တတောဥရိယဗျာအေးတဘာဝတရားရဲ့ဖြစ်မှုပြမှုကိုမသိတဲ့ပုဂ္ဂိုလ်တယောက်ဟာမသိဘဲနဲ့အနှစ်တရာ အသက်ရှည်နေတာဟာတန်ဖိုးမရှိပါဘူးအခုမင်းသဘာဝတရားရဲ့ဖြစ်မှုပြမှုတွေမင်းသိသွားပြီအခုလို့သိတဲ့ဒီနေ့တည်းရဲ့ဟာတန်ဖိုးရှိဆုံးပဲဒါကပိုမြတ်တယ်သူကခုမှဒီသဘောပေါက်သွားတာနော်ရသော်ဗျာဒီတရားဟောလိုက်တာသဘာဝတရားရဲ့ဖြစ်မှုပြမှုကိုမမြင်တဲ့ပုဂ္ဂိုလ်တယောက်ဟာ အနှစ်တရာနေလဲတန်ဖိုးမရှိဘူး အခုသဘာဝတရားရဲ့ဖြစ်မှုပြမှုကိုသဘောပေါက်လဲလို့ရှိရင်တည့်ရဲ့ဖက်ဖြစ်ပါစေတမိုးကြီးမလာပါတယ်လို့ပြောအဲ့တော့သူ့ဘဝဟာ အတက်ဆရာကြီးဖြစ်သွားတယ်ပေါ့နော်အခုလို့မှန်သိသွားတဲ့ဘဝလေးဟာ အတက်ဆရာကောင်းတယ်ဆိုတော့ဒီလိုတရားကိုဟောလိုက်ပြီးတော့မြတ်စွာဘုရားနခမဓမ္မောဘဝမှာသိဆုံးတယ်ဆိုတာ တီရွာတရွာတည်းနဲ့သက်ဆိုင်တာမဟုတ်ဘူးတဲ့တီရွာတရွာတည်းရဲ့အနေထားလည်းမဟုတ်ဘူးတဲ့နာနိကမတ္တနိကမတ္တဓမ္မောဒီနေကုန်းရွာကြီးတရွာရဲ့သဘာဝသဘောတဲ့သဘာဝလည်းမဟုတ်ဘူးတဲ့နသပိယံဧကကုလတဓမ္မောမိသားစုတစုနဲ့တင်ဆိုင်တဲ့သဘာဝလည်းမဟုတ်ဘူးတဲ့တေခြင်းဆိုတဲ့သဘာဝဟာ တရွာရဲ့ကိစ္စလည်းမဟုတ်ဘူးတမျိုးရဲ့ကိစ္စလည်းမဟုတ်ဘူးတနယ်ရဲ့ကိစ္စလည်းမဟုတ်ဘူးမိသားစုတစုရဲ့ကိစ္စလည်းမဟုတ်ဘူးတဲ့တပ္ပတလောကတတတိဝကတဧတိဝဓမ္မောယတိတံအနိစ္စတာမွေးဖွားလာတဲ့နောက်တည်ဆုံးသွားတဲ့ဖြစ်လာပြီးတဲ့နောက်ပျောက်ကွယ်သွားတယ်ဆိုတဲ့ဒီ ထာဝရမမြဲတဲ့သဘာဝတရားကြီးဟာတဲ့နတ်တွေမြမာတွေပါဝင်တတ္တလောကကြီးတစ်ခုလုံးရဲ့သဘာဝတရားပါလို့အဲ့လိုသဘာဝတရားနဲ့ရသဗျာရှင်းပြလိုက်တဲ့သူ နကမဓမ္မောနိကမတဓမ္မောနသံပိယံဧကကုလတဓမ္မော သဗ္ဗတလောကတတတိဝကတဧတိဝဓမ္မောယတိတံအနိစ္စတာဖြစ်လာပြီးနောက်ပြတ်သွားတယ်ဆိုတာအလုံးနဲ့သက်ဆိုင်တဲ့ဟာပါဒါလေးနဲ့တွေးလို့ရှိရင်ငါတယောက်တည်းမဟုတ်ဘူးငါတို့မိသားစုတွေမဟုတ်ဘူးလောကကြီးမှာသေဆုံးနေတာတွေအများကြီးတနေ့တနေ့မြို့ကြီးတွေမှာဆိုလို့ရှိရင်တနေ့တနေ့ကိုသုတ်တန်ကနေစောင့်ကြည့်မယ်ဆိုရင် တရားလည်းဟုတ်တယ်နေရာလည်းဟုတ်တယ်နော်တနိုင်ငံလုံးမှာတုတ်တန်ချတာတွေကိုစုပြီးတော့ဘယ်နိုင်ငံကစရင်လုံးမဲ့ဆိုရင်ဘယ်နိုင်ငံကဒီနေ့ဘယ်နှစ်ယောက်သုတ်တန်ပို့တယ်ဘယ်မျိုးကဒီနေ့ဘယ်နှစ်ယောက်သုတ်တန်ပို့တယ်ဆိုစရင်တောင်မှကြာရှည်လုံးနိုင်မှာမဟုတ်ဘူးเนาะဒါကိုဗစ်ကာလကိုပြောတာမဟုတ်တခြားအချိန်မှာကိုပဲကြည့်အဲ့တော့ဒါ တူတယောက်နဲ့သက်ဆိုင်တဲ့ကိစ္စမဟုတ်ဘူးလောကကြီးတစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စဆိုတာမြတ်စွာဘုရားကဒီလိုရှင်းပြောလိုက်တော့အဲ့ဒီမှာအသိဉာဏ်ပွင့်သွားတာသွားတာဒီဓမ္မပဒထဲမှာအနာရဝိန္ဒတိရဲ့သာကာလဝဋ္ထုမှာဆိုရင်တရားကိုမှတ်မိအောင်နာမယ်လို့စိတ်ဆိုင်နာတာတောင်မှပဲ တရားတို့တရားများရနိုင်တယ်လို့ခေါ်တာနော်မှတ်သားမှတ်မှတ်သားသားနာမယ်ဆိုတာတောင်မှအဲ့လိုမဟုတ်ဘဲနဲ့တဘာဝတရားကိုစိုက်ထိအောင်နာမယ်ဆိုရင်ဒါတရားသိတာပဲတရားကျင့်နေတာပဲဝိသခတို့ဆိုလဲဒီလိုပဲတရားလေးနာရင်နေဖြစ်သွားတယ်တရားနာရင်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာတရားသဘောနောက်ကို လိုက်ပြီးတော့အတိတရားဝင်သွားတာပဲပေါ့ အတိတရားရသွားတာသူကလည်းပဲအခုပြောတဲ့အေးဖြစ်ဖြစ်မမြင်လို့ရှိရင်နှစ်တရာသက်ရှင်လည်းအလကားပဲဖြစ်တတ်ပြတ်တတ်မြင်လို့ရှိရင်တနေ့အသက်ရှိတာကတ်တော့ပိုးတန်မှုရှိတယ်ဆိုတာရဲ့ဒါသိသွားတာသူကသူတန်မှုတွက်တတ်သွားတယ်နောက်တစ်ခါသိချင်းဆိုတာဟာငါနဲ့တင်ဆိုင်တာမဟုတ်ဘူးတရွာနဲ့တင်ဆိုင်တာမဟုတ်ဘူးတမျိုးနဲ့တင်ဆိုင်တာမဟုတ်ဘူးတလောကလုံးကြီးနဲ့ဆိုင်တာ တမိသားစုနဲ့လည်းဆိုင်တာမဟုတ်ဘူးမိသားစုအလုံးနဲ့ဆိုင်တယ်ဆိုတာအဲ့ဒါလည်းသိလိုက်ရောသူဟာသဘောပေါက်နားလည်သွားတယ်သေခြင်းတရားကိုအပြုပြီးတော့လောကကြီးရဲ့မတည်မြဲတဲ့အခြေအနေတွေအကုန်လုံးသဘောပေါက်သွားတယ်သဘောပေါက်သွားတော့ဓမ္မစက္ကုံဝိသောရေယသောတပန်ဖြစ်သွားတယ်လို့ဓမ္မအမြင် ဓမ္မစက္ခုဓမ္မအမြင်ဆိုတာဘယ်ပုံဖြစ်တာတုံးလို့ဓမ္မစကြာထဲမှာပါတဲ့အတိုင်းပဲယံကိဉ္စီ သမုဒိယဓမ္မံသဗ္ဗတံនិရောဓဓမ္မဒါဓမ္မစက္ခုဓမ္မအမြင်ဖြစ်ပုံကယံကိဉ္စီသမုဒိယဓမ္မဖြစ်ချင်းရှိ ဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှဟာသဗ္ဗတံនិရောဓဓမ္မံ ချုပ်ပြောက်ွယ်ဆုံးခြင်းသဘောရှိတယ်ပေါ်ထွက်လာခြင်းသဘောရှိတဲ့တရားမှန်သမျှမြောက်မြုပ်ွယ်သွားခြင်းသဘောရှိတယ်ဖြစ်လာတဲ့သဘောတရားမှန်သမျှပြက်ချင်းမှအဆုံးသတ်တယ်နော်ပြက်ချင်းမှအဆုံးသတ်တယ်မွေးဖွားလာခြင်းသဘောရှိရင်သေဆုံးခြင်းမှပဲဆုံးသတ်တယ်ဆိုရင်ဒီသဘာဝတရားကြီးကိုကြာကြာနာနာမြင်သွားတာဟောဓမ္မစကုအဲ့ဒါမြင်မုံမြင်နည်းကအဲ့လိုမြင်တာသို့သော ဘာနဲ့မြင်တာတော့ဆိုအနည်းဆုံးသောတပတိမဲ့သောတပတိဖိုးသောတပန်ဖြစ်သွားတာကိုဓမ္မစက္ခုလို့ခေါ်တယ်တဂရကံဖြစ်သွားရင်လည်းဓမ္မစက္ခုရတယ်အနာဂံဖြစ်သွားရင်လည်းဓမ္မစက္ခုရတယ်လို့ဒီလိုသုံးတယ်တရားမျက်စိဓမ္မကိုသိတဲ့ဓမ္မကိုမြင်တဲ့အသိဉာဏ်ဖြစ်တာကိုပြောတာလောကကြီးကိုကြည့်တတ်မြင်တတ်သွားပြီပေါ့ ဘာဝတရားတွေကိုသိသွားပြီအဲ့ဒီကြတော့မှသူဟာတတော်ဝိညာတတတ္တမှာဒီတရားကိုသိပြီးတဲ့အခါကြတော့မှပပစ္စေအနာခါရိယသာသနာပေါင်းဝင်ရောက်လိုက်တယ်တဲ့တထာပဝိဇိတတန္တိယုံစန္တိစိနသာသနေသာသနာပေါင်းဝင်ပြီးတော့ဘေကုဏီဘဝမှာ ရသော်ဘုရားရဲ့ဆုံးမတိုင်းကြင်ကြကြုတ်ကိုအားထုတ်တယ်။နာစီရိနေဝကာလေနအရဟတမပပုနေ။တိတ်မကြလိုက်ပါဘူးတဲ့။နောက်ဆုံးမှယဟန္တာမဖြစ်သွားတယ်။သူဆိုတာနော်။အသိဉာဏ်ဤမြင့်တက်သွားပြီ။ယဟန္တာဖြစ်တာနဲ့တပြိုင်နက်အိဋ္ဌိသုစဝတိဟောမိဒိဗ္ဗာယသောတတာတုယ။တကူမျိုးမျိုးတွေဖြစ်လာတယ်၊ရလာတယ်။ တေဝသောတာအဘိညာဉ်ရလာတဲ့ပရစိတ်တာနိသာနာမိတတ္ထုသာသနာကာရိကာမြတ်စွာဘုရားကိုအဆုံးမရဲ့မြတ်စွာဘုရားရဲ့အဆုံးမတိုင်းလိုက်နာကျင့်သုံးလို့သူတော်ဘာစိတ်တွေကိုသိတယ်ပုဗ္ဗေနိဝသံသာနာမိအတိတ်ဘဝတွေကိုသိတယ်တေဝသက္ခုဝိသောရိတံတေဝသက္ခုဘိညာဉ်ကိုရတယ်ခေပိတဝအာသဝေတပိရှင်တဲ့နှလုံးထဲမှာရှိတဲ့အာသဝတရားတွေအကုန်လုံးကုံစေပြီးဝိသုဒ္ဓာသိသူ့နေမလား သူ့စိတ်ဟာလုံးဝစင်ကြယ်ပြီးအငြိကြေးကင်းသွားတယ်လူတွေရဲ့စိတ်တွေကကိရိတာတွေနဲ့ရောထွေးညှဉ်းနှွမ်းပြီးတော့နေတာလုံးဝကိရိတာတွေကင်းသွားရင် လုံးဝဖြူစင်သွားပြီလို့ပြောတာအဲ့ဒီမှာသူဝမ်းမြောက်ဝမ်းသာပြိစိန်တော်မယတတ်တာမြတ်စွာဘုရားရဲ့ကျေးဇူးကိုဆက်ပြီးပြီးကတံဘုရတသာသနာမြတ်စွာဘုရားရဲ့အဆုံးအမကိုသူလိုက်တာပြီးပြီးဩဟိတောခရုကောပါတော် လေးလံတဲ့ဝန်တော့ဝန်ဖို့ကိုချပြီးပြီဘဝနိတိသမုခတာဒီဘဝကနေဟိုဘဝဘဝတွေကိုရှေ့ဆောင်ရှေ့ရွယ်ပြုတ်သွားတဲ့တဏှာကိုလည်းဖယ်ရှားပြီးပြီဆိုပြီးယတ္တထယပပစ္စည်းတာအခါရသမနာခါရိယသောမိအထောအနုပတောသဗ္ဗတယုစနခေယောသာသနာပေါ်ဝင်ပြီးတော့ဘေကုဏီဝချင်းရဲ့ရည်ရွယ်ချက် လုံးဝပြည့်စုံသွားပြီဥတီကျက်လုံးဝပြည့်စုံသွားပြီလို့သူတို့ဆွလို့တယ်အထဓမ္မနိရုဒ္ဓိတုပฏิပါဏိတထေဝသညာဏမေဝိမလံသုဒ္ဓဗုဒ္ဓတိထသဝဟတာမြတ်စွာဘုရားရဲ့ဆုံးမတရားတော်ရဲ့စွန့်ရည်တတ္တိကြောင့်သူဟာအကြောင်းနဲ့ပတ်သက်တာတို့အကျိုးနဲ့ပတ်သက်တာတို့ဘာသာစကားနဲ့ပတ်သက်တာတို့အသိဉာဏ်နဲ့ပတ်သက်တဲ့နေရာတို့အသိဉာဏ်တွေဟာ ပွင့်လင်းလာခဲ့တယ်အဲ့တော့သူဘေကုဏီဖြစ်သွားတဲ့အခါမှာသင်္ကာရကုတာအာဟိတဝသုတ်တနာရထိကပိစရထိယပိစတတောတန်ဃာတိကံကတ္တဝလူခန္တာရေမိစုရာဘေကုဏီဘုရားရောက်လာတဲ့အခါမှာတဲ့အမိုက်ပုံနဲ့ပြစ်ထားတဲ့အဝတ်စသုတ်တန်မှာပြစ်ထားတဲ့အဝတ်စလမ်းဘေးရက်တွေမှာပြစ်ထားတဲ့အဝတ်စ အဲ့ဒီအဝတ်စားတွေကိုစုပြီးတော့သင်္ဃာတိကံကတ္တဝါစဟပ်ပြီးတော့သင်္ကန်းချုပ်တယ်ချုပ်ပြီးတော့အဲ့ဒီလိုအကောင်းကိုမသုံးဘဲနဲ့ရှာရှာပါပါသင်္ကန်းပေါ်မှာလောဘမတက်ဘဲနဲ့လူခန္ဓာရိတိစီဝရခေါင်းမတဲ့သင်္ကန်းကိုသူဝေယုံခဲ့ပါတယ်တဲ့စီနောတတ္တမေဂုဏီတုတ်သောလူခစီဝရဓာရဏီ ဆူတောင်းတာတော့ဆူတောင်းတာပဲဆူတောင်းတဲ့အတိုင်းလဲလှုပ်ဖို့လှုပ်တာ哦အဲ့တော့ဆူတောင်းလို့ရတယ်ဆိုတာတော့ဒါသူဥတီချက်ကိုပြောတာ哦ဆူတောင်းလို့ရတာဟာဒီဒီကိဒီခေါင်းမတဲ့သင်္ကန်းဝိုးရုံကြောင့်ဒါဆိုတဲ့ပြစ္ဆုတ်ပံအကြောင်းကြီးမဟုတ်ဘူးစိတ်ကိုကအဲ့ဒီဘက်ကိုရောက်သွားဥပမာရှင်မောက္ကလန်ကတကူရမှာ ထူးချွန်တယ်ရှင်သာရိပုတ္တရာပညာရထူးချွန်တယ်ဆိုဆူတောင်းခဲ့တုန်းကလည်းအဲ့လိုဆူတောင်းခဲ့တာဒီဘဝရောက်တဲ့အခါလည်းပဲရှင်သာရိပုတ္တရာကအမြဲတမ်းစဉ်းစားတွေးခေါ်ပြီးတော့နေတာရှင်မောကလန်ကတော့အမြဲတမ်းသမထကျင့်စဉ်နဲ့တကူမျိုးမျိုးဖန်ဆင်းပြီးတော့နေတာဝါသနာချင်းမတူကြဘူးစိဏဝတိတာဆိုတာလေ့ကျင့်မှုချင်း꽈သွားတယ်အခုဒီ ခိသကောရဝိထေရီမကလည်းပဲသူလေ့ကျင့်တာဘာတော့ဆိုရင် သင်္ကန်းနဲ့ပတ်သက်ပြီးထူးချွန်တာဒါဟာသူ့ရဲ့ဟိုပြောမယ်ဆိုရင် specialize ပေါ့နော် specialize လောက်တာပြောတာဒီဒီဟာကိုပဲသူကအလေးပေးပြီးတော့ကျင့်သုံးတာဖြစ်လို့သူကထပေးသည့်အေရတက်ခံပြီးပြိတ္တာသူဝိနယေကောမြတ်စွာဘုရားကသူ့ပြိတ္တာအလယ်မှာ ခေါင်းမာတဲ့သင်္ကန်းကိုဝေယုံတဲ့နေရာမှာစံပြပုဂ္ဂိုလ်ဖြစ်အမျက်ဆုံးလို့မိန့်ကြားခဲ့တာဖြစ်ပါတယ်နောက်ဆုံးဘဝနောက်ဆုံးအချိန်မှာနောက်ဆုံးနေ့ရက်မြတ်မှာကိလေသာဇာပိတမရှံသူမှာကိလေသာတွေအလုံးလောင်မြောက်ဖြစ်စီပြီးပါပြီဘဝတဝေသမှုဟတ္တနောက်ဘဝဆိုတာတွေအလုံးဖြစ်စီပြီးပါပြီနာခီဝဗန္နစစ်တော် တောဆင်ရိုင်းစင်တကောင်ကိုထုခတ်ထားတဲ့ထူးကြိုးတွေကိုဖြတ်ပြီးတော့လွတ်လွတ်လပ်လပ်ထွက်သွားသလိုသူလည်းတန်တရားဝတ်ကနေလွတ်လွတ်လပ်လပ်ထွက်သွားပြီရသော်ပြဆုံးမတိုင်းအသောကင်းကင်းကွာကွာသူနေရပြီသောကတံဝတ္တမေဝတိရသော်ပြတံသူလာလဲရတာလာကြိုးနှက်လိုက်တာပေါ့နော်ပဋိသမ္မိရစတ္တောပဋိသမ္မိရညာ၄ပါးကိုလည်းသူရတယ် ဆလဘိညာဘိညာ6ပါးကိုလည်းသူရတယ်အားလုံးဟာသူ့ဘဝလှုပ်เสียမကြံလောက်အောင်ပြည့်ပြည့်စုံတဲ့ဘဝကိုသူရတယ်လို့အိဋ္ဌံသူထံခိတာခောရမိဘိက္ခုနီဣမကထာယောဘိသိထာသူရဲ့နောက်ဆုံးနေ့ရက်မှာခိတာခောရမိဘိက္ခုနီမသည်ဒီဂါထာများကိုရွတ်ဆိုပြီးတော့သူ့ဘဝစัจကြောင်းကိုပြန်ပြောင်းပြီးတော့ဟောကြားခဲ့တာဖြစ်ပါတယ် တရားချက်ခင်သူတော်စင်ပြိဋ္ဌာပေါင်းတို့ကိသကောရမိထေရီမ၏ဘဝနဲ့ပါရမီဘဝနဲ့နောက်ဆုံးနေ့အမြအကြောင်းကိုနိုင်မှတ်သားရတဲ့အခါမှာဘဝနဲ့ပတ်သက်တဲ့အသိဉာဏ်တွေကိုရရှိပြီးတော့မိမိတို့ကိုယ်တိုင်ကြင်ကြံကြိုးကိုအထောက်အမဲ့အလုပ်တွေကိုကြင်ကြံကြိုးကို ပွားများအထောက်နိုင်ကြပါစေကုန်သတည်းသာဓုသာ